နေပိုင်းမှာအာထုတ်အဲ့ဒီပုဂ္ဂိုလ်ဟာဉာဏ်နေပိုင်းမှာတရားရနိုင်တယ်တရားအရာနှေးတာလားဉာဏ်လားဉာဏ်လားအဲ့ဒီတရားတွေဉာဏ်ဉာဏ်ရဖို့အတွက်တရားအထုတ်သူမှာပြည့်စုံရမယ်အင်္ဂါဘယ်နှပါလဲ အဲ့ဒီ၅ပါးရဲ့ကနံပါတ်1အနေအားဖြင့်တတ်တော်ဟောတိသရာရားနဲ့ပြည့်စုံရမယ်အဲ့ဒီမှာဘုရားတရားသံဃာယရဏသုံးပါးပေါ်မှာယုံကြည်မှုဆိုတဲ့တရားအဲ့ဒီတရားတရားပြည့်စုံမှုရည်ရှိတယ်ဒီတရားဆိုတဲ့နေရာမှာလည်းပဲခွန်ကြီးတို့ယောဂီများတရား၄မျိုးရှိပါတယ်ပတ္တနာတရား ဩကပ္ပနာတတာအာဂမတတာအဓိကမတတာလို့တရားတရား၄မျိုးဘယ်နှမျိုးလဲ၄မျိုးပတနာတတာဆိုတာကတော့မိယုခလာယုံကြည်မှုတရားကိုပတနာတရားလို့ခေါ်တယ်။မိဘကဗုဒ္ဓဘာသာမို့သာသမီတွေဟာလည်းဗုဒ္ဓဘာသာ ဘာမှဗုဒ္ဓဘာသာအကြောင်းကိုလေးလေးနက်နက်ပါတစ်ခုမှမသိဘူးမိဘကဗုဒ္ဓဘာသာမဟုတ်တာကိုလည်းဗုဒ္ဓဘာသာအဲဒီမှာဘုရားရဲ့အကြောင်းလည်းဘာမှမသိတရားအကြောင်းလည်းဘာမှမသိသံဃာအကြောင်းလည်းဘာမှမသိအဲဒီလိုတရားတရားမျိုးဆိုတာအပြောကောင်းတဲ့ပုဂ္ဂိုလ်မျိုးနဲ့တွေ့သွားရင်ဉာဏ်ဉာဏ်ပြည့်စည်လွယ်တယ် အပြောဆိုကောင်းတဲ့ပုဂ္ဂိုလ်ကပြောဆိုသွားရင်ဉာဏ်ဉာဏ်ကြီးပျက်စီးလို့ဓမ္မယုခလာတတာကိုယ်တိုင်တွေ့နေအားဖြင့်ယုံကြည်တဲ့တရားမဟုတ်မိယုခလာမိဘဗုဒ္ဓဘာသာကိုကိုယ်လည်းဗုဒ္ဓဘာသာကိုပန်းတိဗုဒ္ဓအကြောင်းဖြစ်တာကြောင့်ကိုဗုဒ္ဓဘာသာရဲ့အကြောင်းအရာတွေပါမှမသိအဲဒီပုဂ္ဂိုလ်မျိုးဟာတရားတရားပြည့်စည်လို့ နောက်ဩကပနတတာဩကပနတတာဆိုတာကတော့သူကဒီပတဏတတာဖြစ်တော့အဆင့်မြင့်လာယုံနာဖြစ်ပြက်ကလေးကိုကောင်းကောင်းသိမြင်ပြီးတော့ယုံကြည်တာယုံနာဖြစ်ပြက်ကလေးတွေကိုသိမြင်ပြီးတော့လာတဲ့တရားမျိုးဆိုတော့ ဒီတရားတရားလေးကတော့ပတ္တနာတရားတဲ့တော့ပို့ပြီးတော့အရှင်းမြင်တဲ့တရားပဲသို့တော်လည်းပဲသူလည်းပဲမခိုင်ငြိဘူးဘာကြောင့်လဲဆိုတော့ပစ္စည်းဥစ္စာနဲ့ဖြာရောင်းမယ်သို့မဟုတ်မိမိကိုအာနာနဲ့ဒီတရားတရားကိုအာနာရှင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးကဖြစ်စည်းမယ်ဆိုရင်လည်းမိမိအသက်ကိုတတ်မယ်မိမိဥစ္စာကိုဖြစ်စည်းမယ်စသည်ဖြင့် အဲ့ဒီလိုချင်းချောင်းလိုက်မယ်ဆိုရင်ဒီတရားတရားလည်းပြည့်စည်နိုင်တာသူလည်းပဲခိုင်မြဲကြီးမဟုတ်ဘူးဩကပနာတတာနောက်အာဂမတတာအာဂမတတာကတော့ခိုင်မြဲတဲ့တတာပါပဲအလောင်းတော်များရဲ့တရားဘုန်းကြီးတို့ဘုရားအလောင်းတော်များမှာဖြစ်ပေါ်နေတဲ့ရရှိနေတဲ့တရားတရား ဘာနဲ့ဖြစ်ဖြစ်ဖြစ်လို့ရသေးလားနေရာခိုင်ရဲပါအဲဒီလိုအလောင်းတော်တို့ရဲ့တရားတရားမျိုးကြတော့အာဂမတရားလို့ခေါ်တယ်ဘာမှဖြစ်လို့မရတော့သိခိုင်ရဲပါနောက်အဓိကမတရားအဓိကမတရားဆိုတာကတော့အရိယာပုဂ္ဂိုလ်ရဲ့တရား သောတပတ္တိမဉ္ဇဉ်ပူညာရသွားပြီသောတပန်ရိယာပုဂ္ဂိုလ်ကြီးဖြစ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တရားတရားရောဖြစ်လို့ရသေးလားမရတော့ဘူးဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ရှင်ခါကာလတော်မှာအကြောင်းအရာလေးတွေပြန်ပြီးတော့ရှင်းရှင်းကြည့်ပေါ့အဲဒီမှာတရားရသွားပြီးတဲ့ပုဂ္ဂိုလ်ဟာဘာနဲ့မှဖြစ်လို့မရဘူး ဘသူဖြစ်လို့မှမပြတ်တော့ဘူးတရားမိမိကိုပစ္စည်းဥစ္စာနဲ့လာချာရောင်းဝေဆောင်ဖြစ်နေမပြတ်ဘူးအဲမိမိရဲ့လက်နဲ့နဲ့ချင်းချောက်ပြီးဖြစ်နေမပြတ်ဘူးယာရုခုံသိနေပြေးမယ်ဆိုပြီးတော့ဖြစ်နေမပြတ်တော့အဲ့ဒီတရားတရားမျိုးကတော့သတိကမတရားဒါအရိယာပုဂ္ဂိုလ်ရဲ့တရားပေါ့တရားတွေ့သွားပြီတရားရရသွားပြီ အောက်ထဲအပင်လေးပါလွတ်နိုင်တော့တယ်သောတပန်ပုဂ္ဂိုလ်ဖြစ်သွားပြီဆိုရင်ဒီပုဂ္ဂိုလ်ရဲ့တရားဖြစ်လို့ပြက်ပါအောင်မလားဖြစ်လို့ကိုမပြက်တော့ဒီပုဂ္ဂိုလ်ဖြစ်လို့မှကိုမကြောက်တာဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်အရှင်ကကဏ္ဍတုန်းကအဲဒီမှာသူတော်ဘာရဲ့အိမ်မှာတောင်းစားနေရတဲ့

ရုပ်သိအင်္ဂါနေအချင်းလည်းမလမပခြေတို့လက်တို့ခြေပြက်လက်ပြက်နေရွက်ပြက်နှာခေါင်းပြက်နှာခမ်းတက်ဆိုတာလိုပဲအကုန်လုံးကဘာတစ်ခုမှကိုကြည့်ပြီးတော့မကောင်းညံ့ညံ့ယောဂါတွေကယောဂါဘိုးတွေကတခါကြိုက်တော့သူတစ်ပါးအေးအေးပြက်တော့ပေါ်ဟင့်နေရတဲ့ပုဂ္ဂိုလ်ပဲသူကအမလေးလူလေးပြန်အမလေးပြန် ဒါသူ့ရဲ့ယောဂဝေရကိုက်တဲ့အခါကျဟိုကုန်ဒီကုန်နဲ့ကုန်နေရတယ်။ဘဝနဲ့ပုတ်တရားနဲ့ပုတ်လက်နဲ့ကုန်လို့မရတော့တခါအနန္တရှိတဲ့တစ်ပင်နဲ့ပဲမဲ့တခါလည်းပုတ်နေရတာ။အဲဒီလိုကိုနေရတဲ့ပုဂ္ဂိုလ်ဆိုတော့မိဘနှစ်ပါးသူ့ရဲ့အတိတ်ကံဘလောက်ဆိုးလဲဆိုရင်သူပြိတန်တွေရလာတဲ့အချိန်ကစပြီးမိဘနှစ်ပါးတောင်းစားတဲ့တောင်းစားမျိုးမှတော့ဖြစ်ပေမယ့်အဲဒီဘယ်အိမ်မှတောင်းစားလို့မရဘူး အမေပါလာလို့ရှိရင်တခြားအိမ်တွေသွားတောင်းမရအောင်အဲ့တော့ဖေးတယောက်ချင်းလက်ပါတောင်းပြီးကျွေးရဒါတော့အကုသိုလ်ဆိုရအတိတ်ကလူခဲ့တန်းခဲ့တာလားမလူခဲ့မတန်းခဲ့တာလားမလူခဲ့မတန်းခဲ့တာအလူကလာလို့ရှိရင်သူ့မှာစိတ်ဆင်းရဲကိုဆင်းရဲစိတ်မချမ်းမသာအဲ့လိုပုဂ္ဂိုလ်မျိုးဒါကြောင့်သူလာတော့လည်းသူ့ဒီမှာ သူ့ရဲ့ကိုယ်ဝန်တရေသားလေးနဲ့ပါလာတဲ့အမေလာတောင်းတာတောင်းရအောင်သူပါတာအဖေတယောက်တည်းတောင်းပြီးတော့တခါလဲခွဲချမ်းပြီးစားမွေးလာတာတော့လည်းဒီတိုင်းပဲဒီကလေးလေးကြီးလာရင်ဘယ်နေရာမှတောင်းလို့မရတော့အဲ့ဒီလိုသူ့ရဲ့အတိတ်ကံကဆိုးတာဘာတစ်ခုမှမလူခဲ့မတန်းခဲ့တဲ့ကာကလကြတော့ဘသူကမှသူ့မြင်တဲ့ဟာသေးခြင်းကြွေးခြင်းနဲ့စိတ်တွေရှိသေးရလားမရှိတော့ဘူး အဲ့ဒီလိုနဲ့နောက်ဆုံးကြတော့မိဘများကသူ့သွားနိုင်တာနိုင်ဖြစ်ပြီဆိုတဲ့အခါကလည်းကြတော့သူ့ခြေတော်လေးနဲ့သူသွားနိုင်တဲ့အချိန်လေးကြတော့သူ့လက်ထဲခွက်လေးတစ်ခွက်ထည့်ပြီးတော့စားတယ်။တခြားအိမ်တိမ်ကိုသွားတောင်းထိုင်ပြီးတော့သူတို့ကထွက်ပြေးကြတာမိဘနှစ်ပါးသူတယောက်တည်းအဲဒီလိုနဲ့နှစ်ပတ်ပြီးတော့တောင်းစားနေရတယ် သူတော်ဘာတွေညံ့ညံ့မှာအေးအေးပြည့်စည်တဲ့အတွက်ကြောင့်သူ့ရဲ့အမည်ကလည်းပဲတုပ္ပဗုဒ္ဓလို့ခေါ်တုပ္ပဗုဒ္ဓအဲဒီတုပ္ပဗုဒ္ဓကဒီလိုနဲ့လက်ပတ်တောင်းစားရင်ဒီနေ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးညံတော်ထဲမှာသုဘဗုဒ္ဓတရားရမယ်အရေးကိုမြင်တော်မူလေမြင်တော်မူတဲ့အတွက်ကြောင့်မြတ်စွာဘုရားသူလာမဲ့လမ်းတရားဘုဒ္ဓပင်ကြီးကျင့်ပါတော်မူပါတယ်မြတ်စွာဘုရားတရားဟောမယ် အဲမှာပြိဿတွေသူ့လူယုံယုံနဲ့ပေါ့အဲဒီအချိန်မှာဟောဒီဒုပ္ပဗုဒ္ဓကလည်းပဲမနဲ့လင်းတဲ့အတွက်ကြောင့်ခွဆွဲတုံလေးတစ်ချောင်းကိုင်းအဲဒီမှာခြေတော်တီကလည်းပြက်နေတာဆိုတော့သွားရလာတဲ့အခါဒေါနဲ့ဒေါနဲ့ပေါ့ဗျာကိုယ့်အကူသာအာယုံနဲ့ကမြင်အောင်သာကြည့်ပြီးတော့ခွက်ကလေးကိုင်းဒေါနဲ့ဒေါနဲ့နဲ့တခါတည်းဒုချောင်းလေးနဲ့သွားနေတယ်အဲဒီမှာလူတွေမြင်တဲ့အခါကျတော့ဟာ ကိုနေရာတော့လူဝဲကြီးဖြစ်နေငါတော့ဒီကနေ့အတွက်ကတော့ပြင်ငါတော့ဝါဝလေးလေးကောင်းကောင်းမမစားတော့မှာပဲဆိုပြီးတော့ဝမ်းမြောက်ဝမ်းသာသွားတဲ့အခါကျတော့အဲ့ဒီနန်းရောက်တော့အလှပွဲတော့အလှပွဲပဲဘုန်းကြီးတို့ယောဂီများတခြားအလှပွဲလားတရားအလှပွဲလားတရားအလှပွဲဘုရားရှင်ရဲ့တရားအလှပွဲရင်းနဲ့သွားပြီးကြုံတာ ဒီကံမှာသုဘဗုဒ္ဓဟောမြတ်စွာဘုရားရှင်တို့တရားဆိုတာအမတန်နာရခဲ့ငါတို့အောက်တန်းကလူကြားသူကြားမဝင်နိုင်တဲ့ပုဂ္ဂိုလ်တယောက်အတွက်ပို့ပြီးတော့ခက်ခဲသေးတယ်အခုလိုကြုံတောင်းကြုံခဲ့ဘုရားရှင်ရဲ့တရားပွဲကြီးကြုံလို့ငါတရားနာမယ်ဒီနေ့မနေ့ဘာမှမစားရနိုင်တဲ့နေတော့

အဲဒီမှာသုပ္ပဗုဒ္ဓဟာသောတပတ္တိမေညာပူညာဆိုင်ပြီးသောတာပန်အရိယာပုဂ္ဂိုလ်ဖြစ်သွားတယ်။အဲဒီလိုသောတာပန်ဖြစ်သွားတော့တရားသဘောတွေသဘောပေါက်သလားသဘောမပေါက်ဘူးလားတရားသဘောတွေကိုနားလည်သွားအဲဒီမှာယုတ်သဘောနံသဘောကိုအကုန်လုံးသိသွားတယ်ယုတ်နံတရားတွေမြဲတာတွေ့သလားမမြဲတာတွေ့သလား မနေတဲ့သဘောတွေကိုသူကောင်းကောင်းကြီးဉာဏ်သက်ဝင်သွားတဲ့အခါကျတော့တရားတွေတွေ့လာတဲ့အခါမြတ်စွာဘုရားကိုသူတွေ့တဲ့တရားကြောက်ချင်သလားမကြောက်ချင်ဘူးလားအခုဘုန်းကြီးတို့ယောဂီများတရားကြောက်ဖို့ခေါ်ပြီဆိုရင်မကြားသလိုလိုကြားသလိုလိုအမှတ်ကောင်းနေတာတို့တို့ဘုဘက်လက်တော်လိုက်ဒီဘက်လက်တော်လိုက်တကယ်ဆိုရင်တဲ့တယ်ဆိုခေါ်လိုက်ပြီဆိုမှတော့လာဖို့ပဲမဟုတ်သေးဘူးဒါကြတဲ့တစ်ဖက်ကိုလှည့်ပြီးသွားလိုက်တယ် လက်ပတ်ပြီးတော့တခါလဲနောက်ဆုံးကထိုင်ပြီဆိုတော့လည်းဝေးကြီးကနောက်ဆုံးကထိုင်ကြရောဟောတရားမလျှောက်အောင်ပါလို့ပဲလျှောက်အောင်ပါအဲ့ဒါမဟုတ်သေးဘူးသူများနောက်ဆုံးကသူလျှောက်တာလည်းမကြားသေးဘူးသူလျှောက်တာမကြားသေးခင်တာအဓိကတော့သူလိန်တာမကြားသေးခင်တာနဲ့တူပါတယ်သိစေခင်တာနဲ့တူပါတယ်ဘာပဲဖြစ်ဖြစ်တရားလျှောက်တယ်ဆိုတာကိုယ်ဖြစ်တာကိုယ်သိတာလျှောက်တာ မဖြစ်တာကြောက်ရမှာလားဖြစ်တာကြောက်ရမှာလားသိတာကြောက်ရမှာလားမသိတာကြောက်ရမှာလားဒါပဲဘာမှပြောစရာမလိုဘာမှကြားစရာမလိုဒီနေ့တပည့်တော်မှမကောင်းဘူးရှင်းမှလို့မကောင်းဘူးခင်ဗျာဘုရားမေးတယ်ဘာဖြစ်လို့မကောင်းလဲအဲ့ကဖြစ်ရုံပဲတပည့်တော်ဝေဒနာကြီးတက်လိုက်တာဗျာဒါမှမဟုတ်တပည့်တော်စိတ်ကြီးထွက်လိုက်တာဗျာအထင်လို့မရဒီမှာအမေးကြီးဒါပဲလေ

ဒီတိုင်းပဲရှုမှတ်ခံရမှာလားပြောင်းပြရမှာအမှန်ကလေးတွေပြောင်းပြမှာပေါ့ယောဂီရဲ့အခြေအနေယောဂီရဲ့အပြောကိုကြည့်ပြီးတော့ဒီမှာဆရာတော်ကပြောင်းပြသွားအပြုပြင်ပြသွားဒီပုဂ္ဂိုလ်အထိုင်နဲ့မဖြစ်ဘူးထင်ရင်ကြက်ကလေးနဲ့ပြောင်းပြီးရှုမှတ်ခံရတယ်။ရမ်းမှတ်ကလေးနဲ့မဖြစ်ဘူးထင်ရင်ဈဉ္ညာမှတ်ကလေးနဲ့ရှုမှတ်ခံရတယ်။ဒီလိုမှမဟုတ်ဘူးယောဂီပုဂ္ဂိုလ်ကအောက်မှာထိုင်လို့မရတဲ့ပုဂ္ဂိုလ်ဆိုရင်ဟိုခုံလေးပေါ်ထိုင်ပြီးတော့ရှုမှတ်ခံရတယ်

တွေ့တော်ပြီးတော့ရှောက်เสียမလိုပါဘူးသူများပြောပါတဲ့စိတ်ကပုဂ္ဂိုလ်ကြီးပြောတယ်သို့မဟုတ်မိမိအဆောင်မှာတချို့ကလည်းလဲတယ်တချို့ကလည်းလဲတယ်ယောဂီဟောင်းနေဆိုရင်ယောဂီဟောင်းဆိုတဲကတ်တယ်ကိုစားမဲ့ဇာလေးတောင်မှအမိတ်ကြီးညိုလို့လို့လို့ဘာလို့လို့နဲ့သွားသွားပြီးတော့အဲ့ဒီမှာယောဂီဟောင်းကိုသွားသွားပြီးတော့ခါတယ်ဇာပြာလေးသွားပြီးကျွေးတယ်တော့ညာကြတော့ဖြော်ရည်လေးသွားတိုက်တယ် ပြောကြပါတော့ဒီနေ့တရားမှတ်ရတာဘယ်လိုပဲဟိုကသင်္ကန်းတက်တာပြုရှင်ပြုရှင်ဟိုကကြောက်ပုံလေးပြင်အောင်မဟုတ်ဘူးလားဟိုကအဲ့ဒီအဲ့လိုဖြစ်တယ်မို့လားရှောက်လိုက်လေဒီလိုရှောက်လေဟိုလိုရှောက်လေဟိုကဒီခါပြုရှင်နေပေးကုန်အဲ့ဒါတရားစားပြန်လေးသွားတော့ပေးပြီးတော့ပြုရှင်ယူတာအဲ့ဒီပြုရှင်နေမယူနဲ့ကိုရှုမှတ်ရတာကိုပြောရမှာသူပြောရမှာမဟုတ်ဘူးသူပြောတာတွေ ကိုကအရင်ရက်ကဟာတွေနဲ့တခါလဲသူပြောတာတွေနဲ့တလွဲပြီးဖြစ်ကုန်မယ်။အဲဒါကိုဖြစ်တာကိုသာကိုရောင်ယောဂီရဲ့အခြေအနေဟာအနေထားကြိုးစားမှုဒါကိုကြည့်လိုက်ရင်ယောဂီရဲ့အခြေအနေဟာဘယ်လိုအခြေအနေလို့ရနိုင်လဲဆိုတာဘုန်းကြီးတို့မှတ်သားလို့ရတယ်။ဒါယောဂီရဲ့အတွေ့အကြုံဘုန်းကြီးရဲ့ကမ္မထမ်းတက်တန်းကမ္မထမ်းဆရာတက်တန်းဟာဘုန်းကြီးနှစ်တဝက်ကျော်သွားပါပြီ။ဘုန်းကြီးရဲ့အသက်ဟာ 64နဲ့4ကမ္မထာဆရာတက္ကန်းဟာလည်းပဲသုံးတန်နှစ်နှစ်လောက်ရှိနေပါပြီနှစ်တဝက်အဲ့ဒီလောက်ရှိနေပါအဲ့တော့ယောဂီရဲ့အတွေ့အကြုံဟာဘုန်းကြီးရဲ့ကမ္မထာဆရာတက္ကန်းမှာတစ်နှစ်လုံးနေမှာဆရာစခန်းလေးတစ်ချိန်ဖွင့်နေတဲ့ကမ္မထာဆရာမျိုးမဟုတ်ပါဘူးတစ်နှစ်လုံးနေမှာတစ်လတစ်ချိန်တစ်လတစ်ချိန်လောက်ဖွင့်ပြနေတဲ့တရားပြနေတဲ့ကမ္မထာဆရာမျိုးရစ်တူကမ္မထာဆရာမျိုးမဟုတ်ပါဘူး နှစ်ပေါက်ဘုန်းကြီးတို့ဟာယောဂီနဲ့အမြဲတမ်းလက်ပွန်းတတင်တွေ့ပြီးတော့တရားမင်းနေတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်။ဒါကြောင့်မို့နှစ်ပေါက်ဘုန်းကြီးတို့ဟာ32နှစ်ဆိုရင်32နှစ်လုံးလုံးရဲပြည့်ဘုန်းကြီးတို့တရားပြနေတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်။ဒါကြောင့်ယောဂီရဲ့အတွေ့အကြုံတွေဘုန်းကြီးတို့ကအများကြီးဖြစ်နေပါလား။အများကြီးဖြစ်နေတဲ့အတွက်ယောဂီပြောနေတာဟာမှန်မှန်ကန်ကန်ကိုယ်ရေးပြောနေတာဆိုတာလည်းသိပါဒါကိုယ်ရေးမဟုတ်ဘဲနဲ့ သူများစီကတင်နှန်းယူလာပြီးပြောနေတယ်ဆိုတာလည်းသိပါဓမ္မမဟုတ်သူ့ဟာသူအကျံအဖန်နဲ့လုပ်ပြီးပြောနေတယ်ဆိုတာလည်းသိပါအကျံသမားအကျံအဖန်သမားကြတော့ဟိုဟာတွေမြင်တယ်ဒါတွေမြင်တယ်လျှောက်ပြောတာတော့အမြင်တွေလျှောက်ပြောတာအကျံအဖန်သမားအဲ့ဒီဟိုဟာတရားကြီးမြင်နေုံနဲ့တရားမတွေ့သေးပါဘူးတကယ်တရားတွေ့တယ်ဆိုတာကယုံနာကိုတွေ့မှတရားတွေ့တာဘာကိုတွေ့မှတရားတွေ့တာ ဒီအဖြစ်အပျက်ကိုတွေ့မှတရားတွေ့တာဘာကိုတွေ့မှလဲဒီအဖြစ်အပျက်တွေကိုတွေ့ရမှာရုပ်ရဲ့အဖြစ်အပျက်နာမ်ရဲ့အဖြစ်အပျက်ဒီရုပ်နာနှစ်ပါးတို့ရဲ့ဖြစ်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်အဲ့ဒီသဘောကိုယောဂီပုဂ္ဂိုလ်ဉာဏ်ထဲမှာမြင်နေမြင်တဲ့ခိုက်ကြီးမှာမြင်နေရှုလိုက်ရတယ်ဟိုကသင်အာယုတွေကလည်းဖြစ်ပြီးဖြစ်မြင်သည့်စိတ်တွေကလည်းဖြစ်ပြီးဖြစ် အတန်အာယုန်လေးကြားလာလို့ကြားတယ်ကြားတယ်ရှုတယ်ဟိုကအတန်လေးကလည်းကြားပြီးပြပေါ်ပြီးပြဒီကကြားပြီးစိတ်လေးကလည်းသိပြီးပြဘာတစ်ခုမှမမြဲအဲဖောင်းတဲ့ပင်နေလို့ရှုနေတယ်ဖောင်းတာလေးကလည်းဖောင်းပြီးပြသွားတယ်နောက်တစ်ခါပင်မူလေးအစ်စ်ဖြစ်ပေါ်လာတဲ့ပင်နေလို့ရှုလိုက်ပင်ကြီးပြသွားတယ်မှတ်သိစိတ်လေးကလည်းမှတ်သိပြီးပြသွားလိုက်နောက်တစ်ခါဖောင်းမှုအစ်စ်လေးပေါ်လာလိုက်မှန်လိုက်ပြသွားလိုက်ပင်နာလေးပေါ်လာလိုက်မှန်လိုက်ပြသွားလိုက်

နောက်တစ်ခါလမ်းမို့လေးအသေးဖြစ်လာတဲ့ကလမ်းတယ်ရှုမှတ်တယ်လမ်းတာလေးကလည်းလမ်းပြီးမရှိတော့ဘူးပြတ်သွားတယ်နောက်တစ်ခါဒီဘဝလေးချားလိုက်တဲ့အခါကျတော့ချားတယ်ရှုမှတ်တယ်ချားတာလေးကလည်းမရှိတော့ဘူးပြတ်သွားတယ်နောက်တစ်ခါနောက်တစ်ဖက်ကတစ်ခါခြံောင်လေးစပြီးကြွလာပြန်တယ်ကြွတယ်ရှုလိုက်နောက်တစ်ခါလမ်းမှုလေးစလာပြန်တယ်လမ်းတယ်ရှုလိုက်နောက်တစ်ခါချမှုလေးစလာပြန်တယ်ချတယ်ရှုလိုက်တခုပြက်လိုက်တခုပြက်လိုက်တခုပြက်လိုက်တခုပြက်လိုက်တခုပြက်လိုက်တခုပြက်လိုက်မြဲတာတွေ့နေမလားမမြဲတာတွေ့နေမလား အဲ့ဒါမှဉာဏ်အဲ့ဒါဝိပဿနာဉာဏ်လေးဖြစ်တယ်အဲ့ဒီဉာဏ်လေးဖြစ်မှအဲ့ဒီလိုမှဉာဏ်ဖြစ်တာခင်ဗျားတို့ကဘာကြီးတွေ့တယ်ညာကြီးတွေ့တယ်တပည့်တော်တစ်ခါလေအယိုးစုကြီးတွေ့နေပါလေဗျအယိုးကြီးတွေ့နေပါလေဗျဒါတော့လည်းဉာဏ်မဟုတ်ဟာတပည့်တော်ကဒီမှာခန္ဓာကိုယ်ကြီးကတစ်ခါလေတစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစ်ခုချင်းပြိုကျပြီးအသားတွေပဲ့ကျနေပါလေဗျဒါတော့လည်းမရဘူး တကယ်ကိုယုတ်တရားတွေရဲ့ဖြစ်ဖြစ်ဖြစ်ပြီးပြနံတရားတွေရဲ့ဖြစ်ပြီးပြနံဆိုတာသိနေတဲ့စိတ်နံဆိုတာပါလေအေးသိနေတဲ့စိတ်ကလေးရှုမှတ်နေတဲ့စိတ်ကလေးအဲ့ဒါလေးကလည်းသိပြီးရှုမှတ်ပြီးရင်ဘာဖြစ်သွားတာလဲဖြစ်သွားတာမရှိတော့ဘူးနောက်တစ်ခါသိတာနောက်တစ်ခါရှုတာအစ်စ်ပဲပထမရှုမှတ်လိုက်တဲ့ရှုမှတ်စိတ်လေးရှိသေးရလားမရှိတော့ဘူးသူပြတ်သွားပြီနောက်တစ်ခါအာယုံလေးကလည်းအစ်စ်ပေါ်လာတယ်မှတ်စိတ်လေးကလည်းပဲပါလဲအစ်စ်ပဲ အဲဒီမှာဒီသေးလေးကမှတ်ပြီးတာနဲ့တကြိုင်နဲ့တည်းဒါလေးရှိသေးရလားအာယုံလည်းမရှိတော့ဘူးမှတ်စိတ်လည်းမရှိတော့ဘူးပြတ်သွားကြပြီနောက်တစ်ခါပေါ်လာတာအာယုံလေးကအစ်စ်နောက်တစ်ခါမှတ်စိတ်လေးကလည်းအစ်စ်အဟောင်းပြန်လိုက်အစ်စ်ပြန်လိုက်အဟောင်းပြန်လိုက်အစ်စ်ပြန်လိုက်အဟောင်းပြန်လိုက်အစ်စ်ပြန်လိုက်မြဲနေတာလားမမြဲတာလားအဲ့ဒါတရားပဲတရားဆိုတာဒါပဲအဲ့ဒါတွေ့နေရအဲ့ဒါမြင်နေရအဲ့ဒါမြင်အောင်ယောဂီပုဂ္ဂိုလ်ကြီးရှိပါမှာ

ဖြစ်ပြီးတော့ယုံနာနှစ်ပါးတို့ရဲ့ပြည့်စင်ရဖြစ်တဲ့အငိမ့်တဲ့နိဗ္ဗာန်ကိုကိုယ်တိုင်အရိယာမဉ္ဇဉ်နဲ့ဆက်ရမျက်မှောက်ပြုတွေ့တည်သွားအဲဒီကြတော့ကိုယ်တိုင်တွေ့တဲ့တရားတွေဆိုတော့မြတ်စွာဘုရားကိုရှောက်ချင်တာဒါပေမဲ့သူဟာသူကြားသူကြားကိုတိုးလို့ဝင်လို့မရတဲ့ပုဂ္ဂိုလ်ဆိုတော့ဘုရားဘုရားထံသွားလို့မရအားလုံးကတရားပွဲပြီးတဲ့အချိန်ဆိုတော့အားလုံးကမြတ်စွာဘုရားဌာနမှာသွားပြီးတော့ပူဇော်ကြနှုတ်ဆက်ကြကြောကြပါဗျာတပည့်တော်ဘုသူပါဘုရား တပည့်တော်ဘဝမှာဘုရားသတိဖြင့်မိမိကိုယ်ကိုမိမိသိအောင်နှုတ်ဆက်နေကြအဲဒီကနေမြတ်စွာဘုရားကိုတခါလေတရားပွဲကျင်းပတဲ့တခါလေကပြန်ဖို့ဒီတော့ဘောရနောက်ကလိုက်တာလေအဲဒီမှာမြတ်စွာဘုရားကြောင်းတော်ကြမှာတော့ရှောက်မယ်ဆိုပြီးကြောင်းတော်ကိုသွားအဲဒီလမ်းကြီးမှာတရားလျှောက်ဖို့အတွက်မြတ်စွာဘုရားတန်သွား တရားတွေ့နေတဲ့ပုဂ္ဂိုလ်မျိုးကြတော့တရားလျှောက်ခင်မလားမရောက်မလျှောက်ခင်ဘူးလားတရားမတွေ့တဲ့ပုဂ္ဂိုလ်ကြတော့လျှောက်ရမှာဝန်မနေဘူးလားသိဝန်နေတာတချို့ယောဂီပုဂ္ဂိုလ်ပြောတာကြီးကြားဘူးလေတရားလျှောက်ရမယ်ဆင်ရောက်နေတယ်ကြားမေးတာထွက်လိုက်ခင်တော့တရားကိုတော့မလျှောက်ခင်ဘူးကြားမေးတာဆွဲထားလိုက်ခင်တော့ကြိုက်တယ်နဲ့ကြိုက်တော့သူပြောကြားမေးတာဆွဲခင်တော့တယ်လို့ပြောတယ် တကယ်တော့ဘာမှကြောက်စရာကိုမရှိတာလေကိုသိတာလေးကိုပြောတာကိုဖြစ်တာလေးကိုပြောတာမဖြစ်တာလေးဘာမှကြံဖန်ပြောစရာမလိုဘာမှမရှိရင်ဘာမှကိုပြောစရာမလိုတာဒီနေ့ကြောက်စရာကိုဘာမှမရှိတော့ပါဘူးခင်ဗျာအဲ့ဒီကြတော့မှဘုန်းကြီးမေးတယ်ရှိတာလည်းမေးတာမေးတဲ့အခါမှာပြန်ပြောသွားတယ်ဒါပဲအဲ့ဒီအခါကလည်းကြတော့မှဩငါဒီလိုရှုမှတ်ရမှာငါမသိလို့ပါလားဒီလိုလုပ်ရမှာပါလားဒီလိုပွားရမှာပါလားဒီလိုအားထုတ်ရမှာပါလားဒီဖြစ်သွား

အဲဒီမှာသုဘဗုဒ္ဓကနေပြီးတော့သုဘဗုဒ္ဓကိုတရားမင်းကနေပြီးတော့ခါရဟန္တာပြီးတော့မင်းကိုတဲ့ဟောဒီဗာရာဏတိပြည်ကြီးတကြီးလုံးထဲမှာရှိကြတဲ့လူတွေအလုံးထဲမှာမင်းလောက်အယုတ်ဆိုးအကြီးတန်တဲ့ပုဂ္ဂိုလ်မရှိဘူးဘုရားကအကုန်လုံးကပြတ်တတ်နေတဲ့ပုဂ္ဂိုလ်ပဲမင်းလောက်ယုတ်ဆိုးကြီးတန်တဲ့ပုဂ္ဂိုလ်လည်းမရှိဘူးမင်းလောက်ဆင်းရဲတဲ့ပုဂ္ဂိုလ်လည်းမရှိဘူးဟုတ်တာပေါ့ဆင်းရဲလိုက်တာမှာဘာမှမရှိဘူးဘာဆိုဘာမှမရှိဘူးကိုယ်ကောက်ပြအဲ့လောက်ဆင်းရဲ

အဲဒီမှာပြည့်စင်ဥစ္စာနဲ့ကြားရောက်ပြီးတရားမင်းကလာပြီးခိုင်းတဲ့အခါကျတော့သင်ပတုလဲမေးကျွန်ုပ်တရားပဲအောင်မယ်ဘာတရားလဲဆိုသင်တို့တရားမျိုးတယောက်တည်းမပြောနဲ့ငါတရားပေါင်းများစွာလာပြီးတော့ပြောတယ်ငါမဟုတ်ဘူးငါဘုရားတရားတန်ခါယရဏသုံးပါးကိုကိုယ်ပဲသိကနေတဲ့ပုဂ္ဂိုလ်ပဲမြတ်စွာဘုရားမှလွဲပြီးတော့လည်းတယ်အကူရမရှိဘူးတဲ့ကိုယ်ပဲရမရှိဘူးတဲ့ မြတ်စွာဘုရားဟောကြားထားတဲ့တရားတော်မှလွဲပြီးတော့လည်းကိုယ်ဝေရမရှိဘူးမြတ်စွာဘုရား၏တပိသသံဃာတော်မှလည်းကိုယ်ဝေရမရှိဘူးတဲ့အဲတော့ဘုရားတရားသံဃာသာလျင်အမျက်ဆုံးပဲသင်ကကျွန်ုပ်တကယ်ဆင်းရဲတာလူဆင်းရဲလို့သင်ကပြောနေတာဘုရားအစရှိတဲ့အရိယာအပေါင်းကတော့ဖြင့်ကျွန်ုပ်ကိုလူဆင်းရဲလို့မတတ်မှတ်ဘူးတဲ့သရတိနတုတ္တစာကစတဲ့သူတော်ကောင်းတရားတွေ ပြည့်စုံနေတဲ့ပုဂ္ဂိုလ်သူတော်ကောင်းဥစ္စာတွေနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်သူတော်ကောင်းဥစ္စာတွေနဲ့ချမ်းသာနေတဲ့ပုဂ္ဂိုလ်လို့ဆရာအမှုရှိတဲ့အရိယာသူတော်ကောင်းတွေကငါ့ကိုပြောကြတယ်။အဲတော့သင်ပြောခိုင်းတဲ့စကားနဲ့ကျွန်တော်မပြောနိုင်ဘူး။အဲဒါကျွန်ုပ်ထံကနေပြီးတော့သင်ဖဲပါ။တခါတရားကိုလက်ညှိုးငေါငေါထိုးပြီးတော့ဒီမှာသုပ္ပဗုဒ္ဓဆိုတဲ့လူလူလူသင်းရဲ့နေ့ကတရားမင်းကိုငေါက်ထုတ်လိုက်တာ။အဲဒီမှာတရားမင်းကအရိယာပုဂ္ဂိုလ်တစ်ပါးက တူကငေါက်လိုက်တာဖြစ်တဲ့အတွက်ကြောင့်သူမနေနိုင်ချက်ချင်းပဲအဲ့ဒီနေရာကနေထွက်ခွာသွားမြတ်စွာဘုရားထံကိုတုတ်ပဖို့တည်းမရောက်ခင်ဒီအကြောင်းကိုလျှောက်ပြမြတ်စွာဘုရားကတရားမင်းနဲ့တင်တူတဲ့မပြောနဲ့ရာထောင်ချီပြီးတားလို့တော့မရဘူးဆိုတဲ့အကြောင်းပြောပြအဲ့တော့သူ့ရဲ့တရားတရားကိုဘာမှဖြစ်လို့ပြက်လို့မပြက်နိုင်တော့ဘူးဒါအရိယာပုဂ္ဂိုလ်များရဲ့တရားတရားဘာပုဂ္ဂိုလ်ရဲ့တရားတရားလဲ လေအဲ့ဒီလိုသုပ္ပဗုဒ္ဓခဲ့ဆိုမိမိတို့ကသောတပန်ဆိုတဲ့အရိယာပုဂ္ဂိုလ်ဖြစ်သွားပြီဆိုရင်မိမိပိုင်ဆိုင်ထားတဲ့တရားပေါ်မှာကြီးညိုကိုးဝဲမှုတရားပေါ်မှာကိုးဝဲမှုသံဃာပေါ်မှာကိုးဝဲမှုတရားတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်ကိုးကွယ်စိတ်ကမှုတရားတရားဘသူဖြစ်ဖြစ်ပြက်နိုင်သလားမပြက်နိုင်ဘူးလားဘသူဖြစ်လို့မှကိုမပြက်တော့အဲ့ဒီမှာတရားတရားခိုင်ရဲသွားတယ် အဲ့ဒီလိုဘုန်းကြီးတို့ခံရတဲ့တရားတရားကိုအဓိကမပဒံတဲ့ပါတရားတရားနဲ့အဓိကမပဒံဒါကြောင့်မို့ယောဂီပုဂ္ဂိုလ်များအဲ့ဒီတရားတရားနဲ့ပြည့်စုံဖို့လိုအပ်ပါတယ်ပြည့်စုံအောင်မပြည့်စုံသေးရင်ပြည့်စုံအောင်ကျင့်ပွားအားထုတ်ဖို့မလိုအပ်ဘူးလားကျင့်ပွားအားထုတ်လို့ရှိရင်လည်းပဲတကယ်သာမိမိတို့ရိုးရိုးတည်တည်နဲ့ရှုမှတ်ပွားများအားထုတ်ကြည့်ပါရပိုင်းကလေးအတွင်းနဲ့လည်းပဲ ဒီအရိယာသောတပန်အရိယာပုဂ္ဂိုလ်လောက်တော့တကယ်ကိုဖြစ်နိုင်ပါတယ်တကယ်ကိုကြိုးစားကြည့်ပါတကယ်ကြိုးစားကြည့်ရင်ဘုန်းကြီးတို့ယောဂီများတကယ်ကိုရက်ပိုင်းလေးအတွင်းမှာကိုပဲသောတာပန်ဖြစ်နိုင်ပါတယ်ဒိဋ္ဌိဝိသိကိစ္စသီလပရပရမတ္တဆိုတဲ့ဒီတန်ရုံးစဉ်၃ပါးကိုပယ်ဖို့ဆိုတာဘာမှသိမခက်ပါဘူးတကယ်ကြိုးစားကြည့်လိုက်ရင်ဒီတန်ရုံးစဉ်တွေအကုန်လုံးပယ်ပြီးဖြစ်သွားနိုင်ပါတယ်ဒါကြောင့်ကြိုးစားကြည့်ပါယခုဒီမျက်မှောက်အားထုတ်နေတဲ့ချိန်မှာပဲ သောတာပန်အရိယာဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဖြစ်နိုင်ပါလေကြိုးစားကြည့်ပါနောက်တကနံပါတ်1ပြည်စုံရမယ်တရားထဲမှာပါလဲဆိုအပါပါတော်ဟောဤတဲ့အနာယောဂကင်းရတရားအထုတ်တဲ့ပုဂ္ဂိုလ်ဟာပါကင်းရမှာလေအနာယောဂကင်းရမှာအခုဘုန်းကြီးတို့ယောဂီများတရားအထုတ်ဖို့လာတခါလေယောဂတွေပါသိတယ်လားတကယ်တော့မကြမ်းပါဘူး အချို့ကလာလိုက်သေးတယ်မကြမ်းပါလို့နာနာနေနေအောင်မယ်ဒါနဲ့ဒီမှာဒီရိတ်တာမကြမ်းပါတဲ့ပုဂ္ဂိုလ်ဘယ်သူမှလက်ခံတာမဟုတ်ဒါမှမဟုတ်ဆေးရည်ရသိတောက်ပြမယ်နဲ့ပြန်ပြန်ပြန်ရမယ်လားအောင်ပြီဆေးရည်ဒီတောက်ပြမယ်ဘုန်းကြီးတို့ဒီမှာမကြမ်းပါတဲ့ပုဂ္ဂိုလ်တွေလက်ခံထားတာမဟုတ်ဘူးကိလနာယုံမဟုတ်ဘူးဒီမှာတကယ်ကျမ်းမာရေးကောင်းတဲ့ပုဂ္ဂိုလ်ပြည့်စုံတဲ့ပုဂ္ဂိုလ်တွေတကယ်တရားလုပ်ခြင်းတကယ်တရားလုပ်ဖို့စာရေးတောက်ရေးနေ ကုန်လုံးဘုန်းကြီးတို့ဆောက်ရှောက်ပေးထားတယ်အကုန်လုံးပြည့်စုံအောင်ဖန်တီးပေးထားတယ်အဲ့တော့ဒီပြည့်စုံမှုနဲ့ဘုန်းကြီးတို့ယောဂီများကတရားကိုရအောင်ကြိုးစားရမှာမလုပ်ရမှာလေဒီတရားကြီးရအောင်တရားကြီးတွေ့အောင်တရားသဘောကြီးကိုယ်တိုင်ဉာဏ်နဲ့သက်သွင်းအောင်ကြိုးစားသွားရအောင်အဲ့ဒီလိုကြိုးစားအားထုတ်ရမယ့်ပုဂ္ဂိုလ်ဟာအပ္ပပါရောဟောတိအနာယောဂကင်းဖို့မလိုရဘူးလားဗျာဒီအနာယောဂကင်းရမှာလေ

သမဝေပါကိနိယအညီအမျှကြည်ပြည့်စေခြင်းရှိတော်ဂဟဏိယဝမ်းမင်းနဲ့သမဏကတော်ဖြစ်တော်ဝမ်းမင်းကောင်းဖို့လိုအပ်တယ်။ဘာကောင်းဖို့လိုအပ်တာလဲ။ဝမ်းမင်းပါစကဝမ်းမင်းမကောင်းဘူးဆိုရင်ဘုန်းကြီးတို့မြန်မာစကားရှိတယ်။ဘိုက်တလုံးကောင်းရင်ကောင်းတလုံးပါတယ်။မခဲဘူးလေ။ဝမ်းဘိုက်ကောင်းဖို့ရည်ကြီးတယ်။စားကြတဲ့အစာတွေဟာကြည်ပြတ်နိုင်တဲ့ ဖြစ်ပြနိုင်တဲ့ဘတ်ကဝမ်းမီကောင်းမှုကြီးတယ်။ဘတ်ကဝမ်းမီကောင်းပြီစားထားတဲ့အစာတွေပြည့်ကျက်နေပြီဆိုရင်ဝမ်းပိုက်ဟာမကောင်းဘူးလား။အဲဒီကမှာခေါင်းတွေရောခဲတရားလိုသေးလား။ကဲခေါင်းတွေစီလင်ပြီးတော့တရားတွေကြိုးစားမယ်အားထုတ်မယ်ဆိုရင်အားထုတ်လို့မရဘူးလား။အဲဒီလိုကြိုးစားအားထုတ်သွားရင်တရားနှင်းနှင်းတွေ့မှာလား၊မြန်မြန်တွေ့မှာလား။ ကဲပြီးတော့နံပါတ်2ပြည့်စုံရမယ်တရားထဲမှာတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာဘာနဲ့ပြည့်စုံရမှာလဲကျမ်းမာရေးနဲ့ပြည့်စုံရမယ်အဲ့ဒီကျမ်းမာရေးမှာလည်းပဲစားထားတဲ့အစာတွေကြည်ကျက်စေနိုင်တဲ့ဘာစကဝမ်းမီကောင်းပြီဆိုရင်ဒီပုဂ္ဂိုလ်ကျမ်းမာဘာစကဝမ်းမီမကောင်းဘူးတကယ်တော့အဆိုင်ယောဂါရှိတယ်ဆိုင်ကြီးအကြောင်းပြပြပြီးတော့ညနေညဟိုဟာတွေဥဒ္ဒရာတွေအုပ်မအုပ်နဲ့နော်အခုကဘုန်းကြီးတို့ယောဂီများလည်းပြောအောင်

သိနေတဲ့အခါကလည်းကြတော့ပရိသတ်ကတော့ဘယ်လိုအုပ်ရင်ရတယ်ဘယ်လိုလွယ်ဘယ်လိုဟန်လုပ်လို့ရတယ်အထူးအပြင်တော့ဘုန်းကြီးရိတ်တာတော့အထူးရှောင်တာပေါ့လေသူကဒီဘုန်းကြီးကထောင်လိုက်ကောင်းတယ်ဒီဘုန်းကြီးကထောင်လိုက်ကောင်းတယ်ဒီဆရာတော်ကထောင်လိုက်ကောင်းတယ်အတင်းအဲ့ဒါထောင်လိုက်ခိုင်းတာပဲအဲ့တော့သိမချောင်ဘူးပေါ့မချောင်တော့ဘုန်းကြီးရိတ်တာတော့အထူးရှောင်အဲ့တော့ချောင်လိုက်ရိတ်တာတွေလက်ပါသွားနေတဲ့ခါကျတော့အဲ့ဒီအကျင့်ကြီးကမပါဘူးလား ကောင်းကျင်တာမကောင်းကျင်တာမကောင်းကျင်ကြီးပါတာဒီဉာဏ်တွေကိုတခါတည်းသားမြသားတဲ့အကျင့်ကြီးပါတာမကောင်းကျင်ကြီးပါတာကိုယ်အသက်ရွယ်တဲ့ကိုယ်တီလာလေးကိုဩငါတော့ပြဒီချိန်ကြီးခါတော့ငါတီလာလေးငဲနေအောင်ဒါလေးနဲ့ငါကြိုးစားရမှာပါလားတရားမရတော့ငါတီလာကုသိုလ်လေးနဲ့ဆိုရင်နိုင်ရသုပတိတော့မရောက်နိုင်ဘူးလားတီလာကုသိုလ်လေးနဲ့ကိုနိုင်ရသုပတိရောက်နိုင်တယ်ဘာမှမလုပ်နဲ့ဘာမှမလုပ်နဲ့ ဘာတခုမှလုပ်เสียမလို့သီလစင်ကြယ်နေတာနဲ့ကိုနိုင်ပါသူဒီရောက်တယ်အဲ့ဒါ तू မသိချာတော့ဟော तू ကရောက်တဲ့နေရာမှာ तू ကအဲ့လိုလုပ်တော့အဲ့ဒီမှာမြင်းလေးနဲ့တရားဝင်နေဆိုတော့ကြောင်းပိတ်တဲ့ຢာတွေတရားဝင်ပါစားကလည်း तू ကစားခြင်းစားနေကြဖြစ်တော့မြင်းလေးကကိုကမလေးတရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတာသီလဘယ်လိုစင်ကြယ်ရမလဲဘာညာကိုဘာညာဆိုတော့မြင်းစီကိုစားကုန်စားရုံမြင်းမကပို့ပြီးတော့ဝင်ပြီးထိုးတော့ အဲတော့မြင်းမဝင်လေးထိုးတာကိုသူကမြင်းမဆက်ရတော့အဲ့ဒါလေအောင်လိမ့်မယ်အစာအိမ်ကဖြစ်လိမ့်မယ်ဘာဖြစ်တယ်ညာဖြစ်တယ်အဲ့ဒါမြင်းမကိုတခါလဲချော့ပြီးတော့စားရရာတွေကျွေးဟိုမြင်းမတစ်ခုကျွေးလိုက်သူကနှစ်ခုလောက်ချာမြင်းမတစ်ခုကျွေးလိုက်သူကနှစ်ခုလောက်ချာအဖွာတော့အဖွာတော့မြေးပါရောဖြစ်တယ်အဲ့ဒီ အကုန်လုံးလည်းအမှုဘွေးတို့ယောဂီများရဲ့ဒီကျမ်းမာရေးလေးကိုကြောင်းပြပြီးတချို့ပုဂ္ဂိုလ်ကဆိုင်ယောဂါရှိတယ်။ဆိုင်ယောဂါရှိလို့မစားရင်ဘာဖြစ်လိမ့်မယ်ညာဖြစ်လိမ့်မယ်။ဘုန်းကြီးကတော့ဒီဘုန်းကြီးကိုယ်တိုင်ဆိုင်ယောဂါသမားပါအဆိုင်သမားပါ။ညစာမစားတဲ့သက်တမ်းနဲ့ကြည်တာရှိပြီတော့အဲ့ဒီညစာမစားလို့အစာမစားလို့တာဒီကိုယ်တော့ဗိုက်ခွဲပြီးသိရမယ်ဆိုရင်သိတာကြာမှာ။ မာစီရိတ်တာတော့မှဆိုရင်စပြီးအန်စပြီးအန်ပါဇက်ထဲမှာတခါအန်ထုတ်တာတခါအစာရိအန်ထွက်နေတာညနေလည်းအန်ပါဇက်ကတခါအတွင်းထဲကအရှင်နေပေါက်လေလေလေလေလှမ်းလေလေလှမ်းပြီးဆိုရင်တခါလည်းပါဇက်ထဲကအရှင်နေနဲ့အရှင်နဲ့နေထွက်အဲ့လိုဖြစ်နေအဲ့ဒါအစာရိယောဂါကြီးနဲ့သွန်လည်းညာညာမစားနိုင်ကြော့တာလေးတွေရွေးစားရတယ်ဒီလိုနဲ့လောက်လာကြရဒါပေမဲ့လို့ဘုန်းကြီးလုံးဝ ကိလနာမှုဆိုပြီးတော့ညနေညပါလေးညလေးမမြင်အောင်မသိအောင်မလုပ်လိုက်ပါဘူးဗျာအဲတော့ဘာမှမစိုးရိမ်ပါနဲ့လို့ပြောကြရစီညနေမစားလို့ဘာမှမဖြစ်ပါဘူးအခုသီလစောင့်တည်နေတဲ့အချိန်မှာတော့မိမိသီလစင်ကြယ်ဖို့တော့မလိုအပ်ဘူးလားမလိုအပ်တယ်ဒါကြောင့်ဟောဒီမှာသာပစ္စကဝမ်းမီဖြစ်နိုင်တဲ့ပစ္စကဝမ်းမီကောင်းခြင်းနဲ့ပြည့်စုံမှုဆိုရင်အဲ့ဒီပုဂ္ဂိုလ် ကျမ်းမာရေးကောင်းကျမ်းမာရေးကောင်းပြီဆိုရင်တရားကြိုးစားအားထုတ်လို့ရနိုင်သလားမရနိုင်ဘူးလားကဲဆိုလိုက်ရအစာကြေစေဝမ်းမိတွေရှိလေကျမ်းမာသည်အစာကြေစေဝမ်းမိတွေရှိလေကျမ်းမာသည်

လှည့်ပြားတဲ့စိတ်တက်ပတ်တဲ့စိတ်တွေလည်းမထားနဲ့မိမိနဲ့အတူနေပုဂ္ဂိုလ်များပေါ်မှာတော်၎င်းမိမိရဲ့ဆရာသမားပေါ်မှာတော်၎င်းဖြောင့်မတ်ရမယ်စိတ်နေစိတ်ထားဖြောင့်မတ်ရဖြောင့်မတ်တယ်ဆိုတာကအမှန်ပြောတာလားအမှားပြောတာလားအမှန်ပဲပြောတယ်ကိုယ်မှမဖြစ်တာကိုမပြောကိုယ်မှဖြစ်တာပဲပြောတယ်ကိုယ်မသိတာကိုမပြောဘူးကိုယ်သိတာကိုပဲပြောတယ် အဲ့ဒီလိုဖြောင့်မတ်တဲ့စိတ်ထားမျိုးရှိဖို့မလိုအပ်ဘူးလားဒီလိုမဟုတ်ဘဲနဲ့တရားကိုလျှောက်တဲ့အခါမှာလက်ပံပြီးတော့သောသောကပြောတဲ့အတိုင်းကျူရှင်နေယူယောဂီအသိကယောဂီအဟောင်းခံခဏခဏသွားပြီဆိုရင်သတိတာတခါတော့သိပြီအဲဒီပုဂ္ဂိုလ်ကပညာတွေယူနေပြီဆိုတာသိတာအဲဒါယောဂီအောင်ခံတဲ့ကိုယောဂီအသိကခဏခဏဝင်နေတယ်ခဏခဏထွက်နေတယ်ဝါတရားဖြစ်လာပြီဆိုရင်အဲဒါပုဂ္ဂိုလ်က အမြဲတမ်းအမြဲတမ်းဖြစ်လာ။ဒါမဲ့တောင်းနေကြကြရင်တော့သူကတခါဇာမိုးဝဲအတွက်တစ်ပေးနေသေးတယ်။အာဒီပတ်ဒီကြပေါက်ပါတယ်။ဒီလိုရှောင်းဒီပတ်ဒီသိကြပေါက်ပါတယ်။ဒီလိုရှောင်းဆိုပြီးတော့အဲ့ဒီမှာသင်္นานနေတခါအပိုင်တောင်ပေးလိုက်သေးတယ်တခါအပိုင်တောင်ပေးလိုက်သေးတယ်။ပါတယ်ကြိုပွားတယ်ဟုတ်လား။ပါတယ်ဘာခေါ်ရလဲကြိုပွား ကျိုးပွက်နေတာဟောလေအပြင်တင်တဲ့နေမှာမဟုတ်ဘူးဗျာဟောဒီဘုန်းကြီးတို့ရေးတာဒီမှာတရားဌာနတွေမှာတော့ကျိုးပွက်သမားတွေရှိတရားဌာနတွေကျိုးပွက်သမားတွေရှိတယ်ကျိုးပွက်သတိထားကြအမလေးအဲ့ဒါသွားယုံပြီဆိုရင်မှားမိတာမှတ်တော့အဲ့ဒီကျိုးပွက်နေသတိထားတယ်ဘာမှသွားပြီးတော့ကိုဖြစ်တာကိုသာပြောကိုမှအားထုတ်လို့မကောင်းရင်မကောင်းဘူးဆိုတာပြောကောင်းလာပြီဆိုရင်ဟောတပည့်တော်ဗျာ ဟဲ့ဒီရောက်တာဘယ်နည်းရှိသွားဒီနေ့အကောင်းဆုံးဒီနေ့အားထုတ်ရတာတော့တပည့်တော်ကောင်းတာမရှိတော့တပည့်တော်တက်တက်မှာတော့ကောင်းတာမရှိဘူးနိုင်လေဘလို့ပုံသားမှမသိဘူးဘလို့ပြတ်သွားမှမသိဘူးအဲအမှန်တိုင်းပြောအမှန်တိုင်းပြောတပည့်တော်များဘယ်လိုမှထိုင်လို့ကိုမရဘယ်လိုထိုင်ထိုင်တခါဝေဒနာတွေကတက်တာပဲပြောအမှန်တိုင်းပြောကိုဖြစ်တာကိုပြောအဲဒီကိုဖြစ်တာကိုပြောတော့အမှန်တိုင်းပြောတော့မိမိရဲ့ဆရာသမားမိမိကို နန်းလေးတွေကောက်နေတာရှိရင်ဖြောင်းပေးလို့မရဘူးလားအေးကွေးနေတာရှိရင်ပြန်ပြီးတော့တက်မှတ်ပေးတာမရဘူးလားအကုန်လုံးရတယ်လမ်းလေးကိုတစ်ခါလဲဖြောင်းဖြောင်းပေးလို့ရတယ်ဒီလိုမဟုတ်ဘဲနဲ့ကိုကတစ်ခါလဲကိုမဖြစ်တာတွေကိုအဖြစ်လုပ်လို့ပြီးတော့ကြောကြောပြောဖြစ်တဲ့ဖြစ်ထိုက်တာကိုမပါဘဲနဲ့မဖြစ်တဲ့ဓာတ်တွေချက်ပြောနေပြီဆိုရင်ကမ္မဋ္ဌာန်းဆရာကြီးဟာပရစိတ္တဝိဇာဏဉာဏ်ရထားတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူး မဟုတ်ပေမဲ့လို့လည်းအတွေ့အကြုံရတော့ပြန်အများကြီးရှိနေပြီနောက်ပြီးတော့ဒီမှာဉာဏ်စင်နဲ့ပတ်သက်တဲ့တရားစာပေတွေကိုအများကြီးလေ့လာတာယောဂီတရားရဲ့ဒီခါလေးဒီမှာဒီလိုဉာဏ်တို့ရောက်လာပြီဆိုရင်သူ့ရဲ့အနေထားဘယ်လိုရှိလဲသူ့ရဲ့အသွားအလာအနေထိုင်ရှုမှတ်မှုတတိကဘယ်လိုရှိနေလဲအဲအဲ့လိုရှိနေတဲ့အခါမှာဒီပုဂ္ဂိုလ်ဟာသူ့ရဲ့အသားအရည်တွေဟာဘယ်လိုဖြစ်သွားလဲအသားအရည်ကပြောင်းသွားတာ တကယ်တရားကောင်းနေတဲ့ပုဂ္ဂိုလ်အသားကြီးတွေပါပြောင်းသွားတယ်သူ့ရဲ့အနေအထားတွေဟာတကယ်အမှတ်တရားကောင်းလာပြီဆိုရင်ဘသူနဲ့မှမတွေ့ကြတော့ဘသူနဲ့မှကိုမတွေ့ကြတော့ဟိုတုန်းကတခါတည်းအိမ်ကမလာလို့စိတ်ထဲကဆိုးရတယ်စိတ်ကောက်ရတယ်အဲ့ဒီလူတွေမလာလေကြိုက်တယ်ကိုယ်တော့ကကိုယ်ဟာဟိုဟာလေးစားခြင်းတရားစားခြင်းညနေဆိုရင်ဘာလေးတောက်ခြင်းဟိုဘာမှမတောက်ချင်တော့ဘာမှစားချင်တော့အပေါ်အလုပ်တွေကိုမလုပ်ချင်တော့ ကိုလုပ်နေတဲ့အလုပ်ကဒါပဲတရားပဲရှုမှတ်နေတဲ့အလုပ်ပဲဒီအလုပ်ပဲလုပ်ချင်နေတော့တခြားဘာအလုပ်မှမလုပ်ချင်တော့အဲ့ဒီလောက်ဆွဲမြဲသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တရားကိုဆွဲချလို့တောင်းမှကြပါဦးမလားမကြတော့ဘူးမကြတော့ဘူး तू မပြောတတ်လို့ဘာမှမပြောညင်လေကမ္မရန်ဆရာကသူ့ရဲ့အမှုအရာနဲ့သူ့ရဲ့အိန္ဒြေသူ့ရဲ့အသားအရည်ကိုကြည့်လိုက်တာနဲ့ဒီပုဂ္ဂိုလ်ရဲ့သမာဓိတွေဟာဘလို့ဖြစ်နေပြီအားကောင်းနေပြီအားနည်းနေတယ်ဆိုတာ ခွဲခြားပြီးတော့မသိနိုင်ဘူးလားခွဲခြားသိနိုင်တယ်ဒါကပရစိတ်တဝိဇာရဏဉာဏ်မရဘူးပဲသိနိုင်တယ်သို့နောက်တစ်ခုကဝိပဿနာဉာဏ်ဆိုတာဉာဏ်တိုင်းမှာအကောင်းကြီးတယ်မဟုတ်ဘူးဉာဏ်တိုင်းမှာအကောင်းကြီးတယ်မဟုတ်ဘူးဘုန်းကြီးတို့ယောဂီများတယ်အကောင်းကြီးတယ်ပြောလို့ကမ္မဋ္ဌာန်းဆရာကလက်ခံလို့ရတာမဟုတ်ဘူးအဲဒီမှာတကယ်ရှင်းနေတဲ့ပုဂ္ဂိုလ်ကဘုန်းကြီးတို့ဟိုစိတ်ကြီးတောင်တက်တယ်လို့ပဲအပေါ်ကိုအမြင့်ကိုတက်ရပြီဆိုတဲ့ကောဒီပုဂ္ဂိုလ်ပင်မလားမပင်မဘူးလား ပင်ပန်းတာကြည့်တယ်ဒီမှာဝိပဿနာဉာဏ်တွေဟာလည်းပဲဒီတိုင်းဒီအကောင်းကြီးတွေသွားတာမဟုတ်ဘူးတခါတည်းကောင်းလာလိုက်တခါတည်းကြိုးစားပြီးရှုမှလိုက်ဝေဒနာတွေနဲ့ပင်ပန်းလိုက်တခါဆက်ပြီးတော့တခါလည်းကြိုးစားလိုက်ကိုရောက်မဲ့ရောက်တဲ့နေရာလေးရောက်သွားလိုက်တက်တော့တတာချမ်းသာသွားလိုက်ဒီလိုသွားနေတာအဲလိုမဟုတ်ဘဲနဲ့ကိုကအကောင်းနေကြီးတဲ့ဟောမှပြီးတခါတည်းအကောင်းနေကြီးတဲ့တောက်လျှောက်လျှောက်ပြောနေနောက်ကြပြောကြံကြည့်ကုန်သွား

အဲစိတ်ကစောင့်မှတ်တဲ့အတွက်ကြောင့်အမှန်ကိုအမှန်တိုင်းသိအရှိကိုအရှိတိုင်းအမှန်တိုင်းပြောတော့ကမ္မန်းဆရာကသူ့ကိုပြုပြင်ပေးလို့ရသွားတယ်။ဟောသူဒီလိုဖြစ်နေပြီဒီလိုလေးတိုးပေးမှတရားတရားတွေအားကောင်းနေတယ်သို့မဟုတ်ဝိရိယတွေလွန်နေပြီဝိရိယရောအောင်လုပ်ပေးမှအေးဝိရိယတွေအားကောင်းနေပြန်တော့လေအားကောင်းတိုင်းသိပြီးတော့ယောဂီကတရားတက်တာမဟုတ်ဘူး။ဒါကြောင့်မို့ဝိရိယလေးနဲ့ဘုန်းကြီးတို့ယောဂီများတမာရီလေးနဲ့ညီမျှအောင်ထည့်ပေးရမယ်။ အဲ့လိုတဲ့ပြီးပြီးတော့သူ့ကိုတခါလမ်းကြောင်းမှအောင်ရောက်အောင်လုပ်ပေးလိုက်လို့ရှိရင်အဲ့ဒီတိုင်ဆရာသမားပြုပြင်ပေးတဲ့အတိုင်းစက်ပြီးကြိုးစားအားထုတ်သွားရင်တရားအသိဉာဏ်ဒူးတွေဉာဏ်ဉာဏ်ကြီးမရနိုင်ဘူးလားအဲဒီလိုမဟုတ်ဘဲနဲ့မိမိရဲ့စိတ်ကမပြောင်းမပဲနဲ့ကိုယ်ကိုထင်ကြီးစေခြင်းလားဟာသူကတရားလေးဘယ်နှရက်နဲ့ဉာဏ်ဉာဏ်ကြီးတရားရသွားတာတရားတွေနာသွားရတာအဲ့လိုထင်ကြီးစေခြင်းနဲ့စိတ်ရှိနေရင်ဖြောင်းမတ်တာလားမဖြောင်းမတ်တာလား ဘေးမဖြောင့်မတ်တာကိုယ့်ရဲ့အမှန်တရားလေးကိုကိုယ့်ဟာကိုယ်ပဲသိအောင်လုပ်ကိုတရားရှုမှတ်တယ်ဆိုတာကိုယ့်ရဲ့ဒီယုံနာတရားတွေရဲ့အမှန်တဘာဝကိုသိအောင်ရှုတာယုံနာတရားတွေရဲ့ဘာကိုသိအောင်ရှုတာလဲအေးအမှန်တဘာဝတွေကိုသိအောင်ရှုနေတာကိုယ့်ရဲ့ခန္ဓာကိုယ်ပဲကိုကြည့်နေတာရုပ်တရားနာတရားတွေကိုဘယ်လိုဖြစ်နေတယ်လဲဆိုတာကြည့်နေတာမကောင်းရင်မကောင်းတဲ့အတိုင်းသိရုံပဲကောင်းလာရင် ကောင်းတဲ့အတိုင်းမသိရဘူးလား မြင်အဲ့ဒီတိုင်းသိအောင်မြင်အောင်ရှုနေတာအဲ့ဒါဝိပဿနာပဲအဲ့လိုကိုယ်ကသတိတရားရရှုလို့စိတ်တည်ခြင်းမှုသမာဓိတွေအားကောင်းပြီဆိုရင်ရုပ်သဘောနာမ်သဘောအဖြစ်အပျက်သဘောအားလုံးဉာဏ်နဲ့ကိုယ်တိုင်မတွေ့နိုင်ဘူးလားကိုယ်တိုင်တွေ့နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများနံပါတ်3ပြည့်စုံရမယ်တရားကစိတ်ဓာတ်ဖြောင်းမရမှာလားကောက်ွေရမှာလားငယ်စိတ်ဓာတ်ဖြောင်းမရမှာအဲဒီလိုစိတ်ဓာတ်ဖြောင်းဖြောင်းမတ်မတ်ကလေးနဲ့ ဆရာသမားညွှန်ပြတဲ့အတိုင်းသာလိုက်နာပြီးတော့ရိုးရိုးတည်တည်ကြိုးစားသွားရင်တရားနှင်းနေရမှာလားမြန်မြန်ရမှာလားအဲဒီလိုမဟုတ်ဘဲနဲ့ဖြတ်လန်းနည်းတွေနဲ့ကျူးရှင်ဆရာနဲ့ကိုဟာသွားပြီးတော့လေ့လာသင်ကြားပြီးတော့သာကြောက်နေလို့ရှိရင်တရားမြန်မြန်တွေ့ပါမလားကိစ္စလိုက်ကိုမာဖြစ်တာသင်ရှားစွာပြောတာဖြောင့်ပြီး ကိုမှဖြစ်တာထင်ရှားစွာပြောတာဖြောင့်သည်

တတရိဝမြတ်စွာဘုရား၌၎င်းတတရိဝမိမိတရားဘာဝနာတွေကိုအထုပ်ပုံအထုပ်နည်းတွေကိုသင်ကြားညွှန်ပြနေတဲ့ဆရာသမား၌၎င်းဝိညုတဝါတိကျမ်းလိမ္မာကြကုန်သောသဗ္ဗမရာရိသူဝါမိမိနဲ့အတူတရင်သုံးဖို့တရင်သုံးပဲတရားအထုပ်ပုံအထုပ်ပဲတရားနာဖို့နာဘက်တို့အပေါ်၌တော်၎င်းအတဏမိမိကိုယ်ကိုယထာဘူတံဟုတ်တိုင်းမှန်စွာ